အခန်းကြီး26အငယ်1မှ6တဏီက ပြာသောအထည်မောင်းသောအထည်ညီသောအထည်ဖြင့်ပြီးသော ခေရုပင်အယုတ်နှင့်ချဲလေသောပိတ်ချောကလကာဆယ်တဲ့ဖြင့်တဲတော်ကိုလောက်ရမည်ကလကာသည်အလျား28တောင် အနံ4တောင်ရှိ၍ကလကာချင်းအလျားအနံတူရမည်ကလကာ9တဲ့စီတဆက်တီချုပ်ရမည်ကလကာတထေပြင်ဘက်မှ ကလကာနာချင်းဆက်မိရာ၌ခွင်းများကို ပြသောထည်နှင့်လုပ်ရမည်အခြားသော ကလကာပြင်ဘက်မှကလကာနာချင်းဆက်မိရာ၌လည်းထိုးတူလုပ်ရမည်ကလကာတထည်၌ခွင်း90ကို၎င်းအခြားသော ကလကာအနာဆက်မိရာ၌ခွင်း90ကို၎င်းခွင်းချင်းဆိုင်မိအောင်လုပ်ရမည်ရွှေချောင်း90ကိုလည်းလုပ်၍ထိုရွှေချောင်းဖြင့် ကလကာများကို ပူးတွဲသဖြင့် တဲတော်တဆောင်ဒီဖြစ်ရမည်အငယ်ခုနှစ်မှဆက်လေးတဲတော်ဖုံးအုပ်ဖို့အခြားသော ကလကာဆက်တထဲကိုစိတ်မွေးနှင့်လုပ်ရမည်ကလကာသည်အလျံအတောင်30အနံ4000ရှိ၍ကလကာဆက်တထဲတို့သည်အလျံအနံချင်းတူရမည်ကလကာ9တဲ့တဆက်6တဲ့တဆက်ဒီချုပ်၍သတ္တမကလကာကိုတဲတော်ဦး၌ ခောက်ထားရမည်ကလကာများဆက်မိရာ၌ပြင်ဘက်ကနေသော ကလကာတထဲအနားမှခွင်း90ကို၎င်းဆက်မိသောအခြားကလကာအနားမှခွင်း90ကို၎င်းလောက်ရမည်ခြေဝါချောင်း90ကိုလည်းလောက်၍ခွင်းတို့၌ရှူပြီးလင် အပေါ်တဲတပိုင်းနှင့်တပိုင်းပူးတွဲသဖြင့်တဲတဆောင်ဒီဖြစ်ရမည် ထိုအပေါ်တဲ၌ပူသောကလကတဝက်ကိုကားတဲတော်နောက်ဖေးမှတွဲလဲဆွဲထားရမည်အပေါ်တဲ၌ပူသောကလကအလျားနှစ်တောင်တွင်တဲတော်ဖုံးအုပ်ဖို့တစ်ဖက်တစ်ချက်တတောင်စီတွဲလဲဆွဲထားရမည်အပေါ်တဲဖုံးအုပ်ဖို့အနီဆိုးသောတိုးရီကို၎င်းထိုတိုးရီအပေါ်၌တဟာရှတရေကို၎င်းလုပ်ရမည် အငယ်15မှ30တဲတော်ကာယံထောင်ထားရသောအကာရှပြင်ပြားတို့ကိုလည်းလုပ်ရမည်ပြင်ပြားသည်အလျား၁၀တောင်အနံတတောင်ထွာရှိရမည်ထိုပြင်ပြားရှိသည်များတို့၌ခြေထောက်နှစ်ခုစီတဒန်းဒီရှိစေခြင်းငှာလုပ်ရမည်တဲတော်တောင်ဘက်၌ကာယံပြင်ပြား20ကိုလုပ်ရမည်ထိုပြင်ပြား20တွင်တပြားတပြား အောက်၌ ခြေထောက်နှစ်ခုစီစွတ်เสียဖို့ငွေခြေစွတ်40ကိုလုပ်ရမည်ထို့တူတဲတော်မြောက်ဖက်၌ကာယံပြင်ပြား20ရှိရမည်ထိုပြင်ပြား၌လည်းငွေခြေစွတ်40တပြားနှစ်ခုစီရှိရမည်တဲတော်အနောက်ဖက်၌ကာယံပြင်ပြား6ပြားကို၎င်းဒေါင်းတစ်ဖက်ချက်၌ကာယံပြင်ပြား2ပြားကို၎င်းလုပ်ရမည် အထက်၌၎င်းအောက်၌၎င်းဂွင်းကိုတက်၍စိစက်လျက်ဒေါက်နှစ်ခုကိုပြီးစေရမည်ပြင်ပြားရှစ်ပြားငွေချေစွတ်16ခုတပြားနှစ်ခုစီရှိရမည်တဲတော်၌ကာရသော ပြင်ပြားကို ရှိုးစရာဘို့အကာရှသားကန့်လန့်ကျင်တို့ကိုတစ်ဖက်ငါးချောင်းစီလောက်ရမည်တဲတော်နောက်ဖေး၌ကာရသော ပြင်ပြားကိုရှိုးစရာဘို့ ကန့်လန့်ခြင်းငါးချောင်းကိုလည်းလုပ်ရမည်အလေကန့်လန့်ခြင်းကိုတောင်းတစ်ဖက်တစ်ချက်၌ဆုံးစေရမည်ပြင်ပြားတို့ကိုရွှေနှင့်မိုးမှန်ရမည်ကန့်လန့်ခြင်းရှုဖို့ရန်ရွှေခွင်းကိုလည်းလှုပ်၍ကန့်လန့်ခြင်းတို့ကိုရွှေနှင့်မိုးမှန်ရမည်တောင်ပေါ်မှတင့်အားပြသောပုံနှင့်အညီတဲတော်ကိုတည်ဆောက်ရမည်အငယ်37မှ39 တဏီကာပြာသောထဲမောင်းသောထဲနီသောထဲပိတ်ချောဖြင့်ပြီး၍ခေရုပင်အယုတ်နှင့်ချဲလေသောကလကာတထဲကို ချုပ်ရမည်ရွှေချသောအကာရှသားတိုင်လေးတိုင်အပေါ်မှာထိုကလကာကိုဆွဲထားရမည်ထိုတိုင်တို့သည် ရွှေတစုနှင့်၎င်းငွေခြေစုလေးခုနှင့်၎င်းပြည့်စုံရမည်တတ်တေခံချက်ထားသောတစ်တာကို ကလကာအတွင်းသို့တွင်းเสียဖို့ထိုကလကာကိုရွှေချောင်းဖြင့်ဆွဲကာ၍ဟာချာအယဟာချာဟောချုံအယနှစ်ပါးစကြ၌အပိုင်းအခြားဖြစ်เสียရမည်ဟာချာဟောချုံအယ၌တက်တီခံချက်တိတ္တာအပေါ်မှာတိတ္တာအဖုံးကိုတင်ထားရမည်ကလကာပြင်မှာစပွဲကိုထားရမည်တဲတော်တောင်ဘက်နားမှာမိခုံကို၎င်းမြောက်ဘက်နားမှာစပွဲကို၎င်း တစ်ဖက်နှင့်တစ်ဖက်ဆိုင်မိအောင်ထားရမည်တဲတော်တကားဝ၌ကာယံပြာသောအထည်မောင်းသောအထည်หนีသောအထည်ပိတ်ချောဖြင့်ပြီး၍ခြေလေသော ကလကတထဲကိုလောက်ရမည်ထိုကလကဘုရွှေတစိုးနှင့် ပြည့်စုံသောအာကာရှတိုင်ငါးတိုင်ကိုလှုပ်၍ရွှေနှင့်မွမ်းမံရမည်ကြေးဝါခြေစွပ်ငါးခုကိုလည်းတွန်းရမည်